ခန်းကြီး29အငယ်1မှ9ဤရွေကဟောရအရ၌သာရဖျားသည်ဣဒရေလမျိုးနှင့်ပြုတော်မူသောဗြိညင်မှတပါ မောဘပြည်၌မောရှိသည် ထိုလူမျိုးနှင့်ဗြိညင်ပြုစေခြင်းဟံသာရဖျားမှားထားတော်မူသောဗြိညင်စကားတော်ဖြစ်သည်တဖန်မောရှိသည်ဣဒရေလအမျိုးသားအပေါင်းတို့ကိုခေါ်၍သာရဖျားသည်အေဂုတ်ပြည်မှဖာရောပြည်၌၎င်းသူ၏ဂျုံအပေါင်းတို့၌၎င်း သူ၏ပြည်တလျှောက်လုံး၌၎င်းတင်တို့မျက်ပေါက်တွင် ပြုတော်မူသည်မြတ်ဒီဟုသော ကိုမျက်စိနှင့်မြင်သော အလွန်ကြီးစွာသောစုံစမ်းခြင်းအမှုအလွန်ကြီးသော နမိတ်လက္ခဏာထူးဆန်းသောတကူးများကိုတင်တို့သည်မြင်ရကြပြီသို့တော်လည်းနားလည်နိုင်သောနှလုံးမြင်နိုင်သောမျက်စိကြားနိုင်သောနားတို့ကိုယနေ့တိုင်အောင်ထာဝရဘုရားသည် ပေးတော်မမူသေးအနှစ်40ပတ်လုံးတင်တို့ကိုတော၌ငါပို့ဆောင်တော်မူပြီးတင်တို့အဝတ်တီ မဟောင်းမနှွမ်းတင်တို့စီးသော ခြေနှင်းလည်းမပြက်တင်တို့သည်မုံကိုမစားစပြည့်ရနှင့်တေတရဲကို မတောက်ဖဲနေသောကြောင့်ဒါဝရဖျားသည်တင်တို့၏ဖျားသခင်ဖြစ်ကြောင်းကို သိရ၏တင်တို့သည်ဤအရက်သို့ရောက်သောအခါဟေရှဘုံရှင်မင်းရှိဟုန်ဗာရှန်ရှင်မင်းဩဂတ်တို့သည်ငါတို့ကိုစစ်တိုက်ခြင်းကထွက်လာသည်ဖြင့်ငါတို့သည်သူတို့ကိုလှုပ်ကြံ၍သူတို့ပြည်ကိုသိမ်းယူပြီးမှရုဘင်အမျိုး ဂဒ်အမျိုး၊မနာရှေအမျိုးတဝက်၌ပေးလေ၏။သို့ဖြစ်၍သင်တို့ပြုလေရာရာ၌အောင်နိုင်မည်အကြောင်း၊ဤပဋိညာဉ်စကားတို့ကိုစောင့်ရှောက်၍ကျင့်ကြလော့။10သင်၏ဘုရားသခင်ထာဝရဘုရားသည်သင်နှင့်ယနေ့ပြုတော်မူသောသစ္စာကိုသင်သည်ခံ၍၊သင်၏ဘုရားသခင်ထာဝရဘုရားနှင့်ပဋိညာဉ်ပြုခြင်းငှါ၎င်း တင့်ကိုကိုရောဤလူမျိုးအရာ၌ယနေ့ခံထားတော်မူစေခြင်းဟံ၎င်းအထက်ကမိန်တော်မူ၍တင်းအဖအာဗြဟံဤဆက်ယာကုပ်တို့အားကျိန်ဆိုတော်မူသည့်အတိုင်းတင်းပြားသခင်ဖြစ်တော်မူစေခြင်းဟံ၎င်းတင်တို့အမျိုးနွယ်၏အကဲမှုအသက်ကြီးသူမင်းအရာရှိဣဒရလအမျိုးယောက်ျားမိမသူငယ်ထင်းခုတ်တော်သူ ရေခတ်တော်သူမှဆ၍ တတ်၌ရှိသမျှသောသူတို့သည်တင်တို့ဘုရားသခင်သာရဘုရားရှိတော်၌ယနေ့ရက်နေကြ၏ထိုမှတပါဤပရိညင်ဤတစ္ဆာကိုတင်တို့နှင့်သာငါပြုသည်ထက်မကငါတို့ဘုရားသခင်သာရဘုရားရှိတော်၌ယနေ့ရက်နေသောသူတို့နှင့်၎င်းငါတို့တွင်ယနေ့မပါသောသူတို့နှင့်၎င်းငါပြု၏တင်တို့သည်အဂရုပြည်၌ပေါင်းဖော်သောသူခยีတွား၍လမ်း၌တွေ့ကြုံသောလူမျိုးတို့ကိုတင်တို့သိကြ၏ တင်တို့၌ရှိသောဆက်ဆုပ်ရွံရှာပွေသောတစ်သားယုတ်ထုကြောက်ယုတ်ထု ရွှေယုတ်ထုငွေယုတ်ထုတို့ကို မြင်ကြပြီငါတို့ဘုရားသခင်သာရဘုရားထံတော်မှ လွှဲဆောင်ခြင်းသောသဘောရှိလေထိုလူမျိုးတို့၏ဘုရားများထံသို့တွား၍ဝတ်ပြုသောယောက်ျားမိန်းမအဆွေအမျိုးဇုံတယောက်သည်တင်တို့တွင်ပါမည်ဟု၍၎င်းခန်းစွာသောအတီးဒေါနကိုတီးတတ်သောအပင်မြစ်တီတင်တို့တွင် ပေါ့မည်ဟု၍၎င်း ထိုသို့သောသူသည်ဤချိန်ချင်းစကားကိုကြားသောအခါစိတ်ခိုင်မာသည့်အတိုင်းငါချစ်၍ရေငတ်ခြင်းအပေါ်၌ရစ်မှုခြင်းကိုထပ်ဆင့်တော်လဲချမ်းသာရမည်ဟုစိတ်ထဲမှကိုကိုကိုကောင်းချီးပေးမည်ဟု၎င်းစိုးရင်စရာရှိ၏အငယ်20မှ29ထိုသူကိုသာရဖျားနှမျောတော်မမူအပြစ်ရှိသည်ဟုထင်လွယ်သောစိတ်အမျက်တော်အရှိန်မိကိုထွက်၍ ဤကျမ်းစာ၌ရေးထားသောအမင်္ဂလာရှိသမျှတို့သည် ထိုသူအပေါ်မှာတည်နေကြလိမ့်မည်။ထာဝရဘုရားသည်လည်းသူ၏အမည်ကိုမိုဃ်းကောင်းကင်အောက်၌ခြေတော်မူလိမ့်မည်။ဤပညတ္တိကျမ်းစာ၌ရေးထားသောပဋိညာဉ်အမင်္ဂလာရှိသမျှတို့နှင့်အညီ၊ထိုသူကိုဣသရေလအမျိုးအနွယ်အပေါင်းတို့အထဲကထာဝရဘုရားနှုတ်၍အပြစ်ပေးဘို့ရာ ခွဲထားတော်မူလိမ့်မည်။သူ့နေရာအရပ်၌ထာဝရဘုရားဒဏ်ခတ်တော်မူသော အနာယောဂဘေးဥပါတို့ကို၎င်းထာဝရဘုရားသည်ဒေါသအမျက်တော်ထွက်၍မှောက်လန်တော်မူသောတောတို့မြို့ဂေါမောရမြို့အာဒမာမြို့ဇေပိုင်မြို့တို့ပြိုပြက်ရာကဲ့သို့တပြည်လုံးကိုကန့်နှင့်ပြီးကျွမ်းလွန်သောစားတက်တက်ဖြစ်၍မျိုးစေ့မကျဲအတိနှံမတိမြက်ပင်မပေါက်ကြောင်းကို၎င်းတင်တို့နောက်မှဖြစ်လက်တန်သောတင်တို့အမျိုးသား ဝေသောအရမှလာသောတပန်းမျိုးသားတို့သည် မြင်ကြသောအခါ ထာဝရဘုရားသည်ဤပြည်၌အဘယ်ကြောင့်ဤသို့ပြုတော်မူသနည်း။ဤပြင်းစွာသောအမျက်တော်အရှိန်ကားအဘယ်သို့နည်းဟု လူအမျိုးမျိုးတို့သည် မေးမြန်းကြလျှင်၊သူတပါးတို့က၊ထိုသူတို့၏ဘိုးဘေးတို့ကိုးကွယ်သောဘုရားသခင်ထာဝရဘုရားသည်သူတို့ကိုအဲဂုတ္တုပြည်မှနှုတ်ဆောင်သောအခါ၊သူတို့နှင့်ဖွဲ့တော်မူသောပဋိညာဉ်ကို သူတို့သည်စွန့်ကြသောကြောင့်၎င်း၊အထက်က သူတို့မသိ သူတို့အားအဘယ်အရာကိုမျှမပေးသော အခြားတစ်ပါးသောဘုရားတို့အားဝတ်ပြုကိုးကွယ်ကြသောကြောင့်၎င်းဤမည်သောကျမ်းစာ၌ရေးထားသောအမင်္ဂလာရှိသည်များတို့ကိုဤပြည်၌တင့်ရောက်စေခြင်းငှာဒါဝရဘုရားသည် အမျက်တော်ထွက်သည်ဖြင့်ပြင်းစွာသောဒေါသအမျက်အရှိန်အားကြီးလျက်သူတို့ပြည်ထဲကသူတို့ကို နှုတ်ပယ်၍ယနေ့တိုင်အောင်အခြားတစ်ပါးသောပြည်သို့နှင်ထုတ်တော်မူသည်ဟု ပြန်ပြောကြလိမ့်မည် မထင်ရှားသောအရာတို့သည်ငါတို့ဘုရားသခင်ထာဝရဘုရား၏အငမ်းတာဖြစ်၏ပေါ်ပြတော်မူသောအရာတို့သည်ကာလအစဉ်မပြတ်ငါတို့နှင့်ငါတို့သားသမီးတို့၏အငမ်းတာဖြစ်၍ဤပညာတရားစကားအလုံးစုံတို့ကိုဆောင်းလျှောက်ရမည်အကြောင်းတည်း